အခန်းကြီး၄အငယ်၁မှ9အလျံအတောင်20အနံအတောင်20အမြင့်10တောင်ရှိသော ခြေဝါရစ်ပလင်ကိုလည်းလှုပ်လေ၏အချင်း10တောင်အဝန်းအတောင်30အဆောက်9တောင်ရှိသောခြေဝါရေကန်ကိုလည်းလှုပ်လေ၏ရေကန်အနံအောက်ပတ်လည်၌ဘူးဒီရုပ်များအတောင်တထုံတွင်ဆယ်လုံးစီစေအောင်ဘူးဒီရုပ်နှစ်ပတ်ကိုရေကန်နှင့်တဆက်တည်းတွန်းလေ၏ နွားတဆယ်နှစ်ခုပေါ်မှာတည်လျက်ရှိ၏။နွားတို့သည် အတွင်းသို့ နောက်ခမ်း၍အရှေ့အနောက်တောင်မြောက်အရပ်လေးမျက်နှာသို့တမျက်နှာလျှင်သုံးခုစီမျက်နှာပြုကြ၏။ရေကန်သည်ဒုလက်တဝါးရှိ၏။အပေါ်အနားပတ်သည်ဖလားအနားပတ်ကဲ့သို့ကြာပွင့်အပြောက်နှင့်ပြည့်စုံ၏။ရေပတ်သုံးထောင်ဝင်နိုင်၏။ မီးရှို့ရာယစ်နှင့်ဆိုင်သောအရာတို့ကိုစေးစရာဘို့အင်တုံဆယ်လုံးကိုလည်းလုပ်၍လက်ရဘက်၌အင်တုံ၅လုံးလက်ဝဲဘက်၌၅လုံးကိုထားလေ၏ရေကန်မူကားယေပရောဟိတ်ရေချိုးစရာဘို့ဖြစ်သည်ရွှေမီးကုံဆယ်ခုကိုလည်းအရင်ပုံနှင့်အညီလုပ်၍ဗိမာန်တော်အတွင်လက်ရဘက်၌၅ခုလက်ဝဲဘက်၌၅ခုကိုထားလေ၏ စပွဲဆယ်ခုကိုလည်းလုပ်၍ဗိမာန်တော်အတွင်လက်ရဘက်၌ငါးခုလက်ဝဲဘက်၌ငါးခုကိုထားလေ၏ရွှေဖလားတရားကိုလည်းလုပ်လေ၏ယေပရောဟိတ်တတိုင်းပြင်တတိုင်းကြီးတတိုင်းတကရွက်များကိုလည်းလုပ်၍တကရွက်တို့ကိုချေးဝါဖြင့်ဖုံးအုပ်လေ၏ရေကန်ကိုလည်းအိမ်တော်လက်ရဘက်အရှိတောင်တောင်၌နေရာချ၏ငယ်၁၁မှ၁၈ ဟိရံသည်အိုးများရေမှုတ်များအင်တုံငယ်များကိုလည်းလှုပ်သည်ဖြင့်ရှောလမုန်မင်းကြီးအဖို့ဘုရားသခင်၏အိမ်တော်၌လက်ဆက်တတ်သောအရာများဟုမူကားတိုင်နှတိုင်တိုင်ထိတ်နှင့်တိုင်ထိတ်အထွတ်နှစ်ခုတိုင်ထိတ်အထွတ်ကိုဖုံးလွှမ်းเสียကွန်ရွက်နှစ်ရွက်ထိုကွန်ရွက်အပေါ်မှာတလဲသည်နှစ်တန်းစီတလဲသည်ပေါင်း400ခုံများခုံပေါ်မှာတင်ထားသောအင်တုံများရေကန်တကန်ရေကန်ကိုထောက်သောနွား၁၂ခု အိုးများရေမှုတ်များ အမဲချိတ်များသည်ရှောလမုန်မင်းကြီးအဖို့ဟိရန်လုတ်သမျှသောသာရဖျား၏အိမ်တော်တစားတို့သည်ပြောင်ပြောင်တောက်တောက်သော ခြေဝါဖြင့်ပြီးကြ၏ယော်ဒန်ကျိုင်းတုခုမျိုးနှင့်ဇာတန်မျိုးဆက်ကြားတွင်တရွတ်လုတ်เสียကောင်းသောမြေ၌ရှင်ပြင်းသွန်းလေ၏ရှောလမုန်သည်ထိုတစားတို့ကိုများစွာလုတ်သောကြောင့်ခြေဝါအချင်းကိုအဘယ်သူမျှမသိ အငယ်19မှ22ရှောလမုန်သည်လည်းဘုရားသခင်အိမ်တော်နှင့်ဆိုင်သမျှသောဒဇာများဒီဟုသောရွှေရစ်ပလင်ရှေ့တော်မှုတ်တင်စရာစပွဲတရားတော်အတိုင်းဗျာဒိဌာနတော်ရှေ့မှထွန်းစရာဘုရွှေစင်မိခုံနှင့်မိကွက်များရွှေစင်ဖြင့်ပြီးသောပန်းပွင့်မိကွက်မိတိုင်ဒဇာများ ရွှေစင်ဖြစ်ပြီးသောမိညံလင်ပန်းဇွန်းပြာခံစရာအိုးများ အိမ်တော်ထဲမှအလွန်တန့်ရှင်းရာဌာနတော်အတွင်ကန်းတကရွတ်နှင့်ဗိမာန်တော်ပြင်အခန်းတကရွတ်တို့ကိုလည်းရွှေဖြင့်ပြီးစေ၏